ဇွန်လ18ရက်2019ခုနှစ်အင်္ဂါနေ့တဲ့ဒီနေ့မှာဘုရားတရားတန်ခါမိဘဆရာသမားနေ့ဤသူတော်ရှင်မာစီဆရာတော်ဘုရားကြီးပန္တိတာရမဆရာတော်ဘုရားကြီးနှင့်ယခုလက်ရှိမဟာနာယကပြီးလင်းဆရာတော်ကြီးအစရှိသောဆရာသမားတို့ဤဂုဏ်တော်ကျေးဇူးတော်မေတ္တာတော်တို့ကြောင့် တရားဟောတရားနာနေကြသောဆရာတော်တန်ဃာတော်များနှင့်ယောဂီသူတော်စင်များအလူရှင်လူမများဝေယဝစ္စပုဂ္ဂိုလ်များနှင့်ရိတ်တာလူကြီးအဖွဲ့သူဖွဲ့သားများဤရိတ်တာနှင့်ဆက်နွယ်ပတ်သက်ပဋ္ဌာန်းဆက်ရှိသောမြင်အပ်မမြင်အပ်သောပုဂ္ဂိုလ်တ attva အနန္တတို့သည်ဘေးရန်ကြောင်းကြအမှုသောကတွေကင်း၍ကိုယ်စိတ်နှပါအေးအေးမြမြကြည်ကြည်လင်လင်ချမ်းချမ်းသာသာရွှင်ရွှင်ပြပြဖြင့် တတိပဒံ၄ပါးမြတ်တရားကိုရိုးရိုးသေးသေးလေးလေးမြတ်မြတ်တံဗုဒ္ဓရှုမှတ်ပွားများနိုင်ကြသဖြင့်ဘုမ္မာတောင်ကန်းအေးချမ်းသောနေမြေမှာအေးချမ်းချမ်းနဲ့ပျော်မွေ့နိုင်ကြပါစေမိမိတို့ကိုယ်တိုင်တို့မှာပကံမှာအေးချမ်းစွာနေနေသလိုအများသောကဘာသူကဘာသာတတ္တဝါတို့အားလည်းထိုကဲ့သို့ အေးမြချမ်းသာအောင်နဲ့စွမ်းဆောင်နိုင်တဲ့သူတော်စင်တွေဖြစ်နိုင်ခံစားနိုင်ကြပါစေလို့ကျေးဇူးစွာမေတ္တာစကားပြောကြားပို့တန်ရင်ဓမ္မသဘင်စတင်ဖွင့်လိုက်ပါပြီတဲ့အဲမြတ်စွာဘုရားတတော်တင်ရှားရှိတဲ့နှုံကဒုက္ခလက္ခဏာတင်တဲ့ယဟန်တော်900တဲ့တရားအထုတ်တဲ့နေရာမှာဒီတရားကိုနာကြားပြီးတော့ အရတ္တမဲ့ဘိုးရလို့ယန္တာဖြစ်မှမြင်တော်မူလို့မြတ်စွာဘုရားကိုယ်တိုင်ပဲအာတိဝိသောပမသုတ်တန်တရားမြတ်စွာဘုရားဟောကြားခဲ့တယ်မြတ်စွာဘုရားဟောကြားတဲ့တရားကိုပဲကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးကမြန်မာနဲ့ကမ္ဘာမှာရှိတဲ့ဝိနည်းများစွာမဉ္ဇဉ်ဘုံဉ္ဇဉ်သိမြင်ကြွတန်းဝင်ပါစေဆိုတဲ့ မေတ္တာစေတနာကြီးမားစွာနဲ့ရေးသားခဲ့တဲ့စာပေကိုဘုန်းကြီးတို့ကတိတိကျကျပြည့်အောင်နဲ့ဖတ်ကြားပြီးတော့ဟောပြပါမယ်။နောက်တနည်းအားဖြင့်တော့ဘဝတွေမှာဖြစ်စေပြီးတော့လဲတတ်တတ်တဲ့နန္ဒီရာကနှစ်သက်တရားပြီးတော့ဘဝတွေမှာဖြစ်ရတယ်တဲ့ဖြစ်ရဘဝမှာဘဝတိုင်းဘဝတိုင်းသိနေရတာပေါ့ လူတွေသေးနေတာဒါတွေပဲဘယ်သူပြင့်ရင်းနှီးလို့သေးတယ်ဘယ်သူပြင့်မိလောင်လို့သေးတယ်အိမ်ပိလို့သေးတယ်အဲယောဂဝေဒနာဖြစ်လို့သေးတယ်လိမ့်ကြလို့သေးတယ်စသဖြင့်ပြောကြတယ်ဘယ်သူကတတ်လို့သေးတယ်စသဖြင့်ဒီလိုပဲပြောကြတယ်အမှန်ကတော့သူများကြောင့်သေးတာမဟုတ်ဘူး ဘဝရဲ့ဖြစ်ကျင်တဲ့တဏှာကလေးရှိလို့တဲ့ဒီတဏှာလေးကြောင့်ဘဝရဲ့ဓကဓကဖြစ်ရတယ်ဖြစ်ရဘဝမှာသိရတာတဲ့ဒီတဏှာအရင်ကံပဲဒါကြောင့်လူဘဝနတ်ဘဝမြမဘဝ31ဘုံဘဝတွေမှာ ဖြစ်တတ်တဲ့တဏှာကြောင့်သူတို့မရှိရင်တဲမနေတတ်ဘူး၆တွေ့တွေ့ဖြစ်ပြီးတော့ပြင်းဤနေတယ် အခုလိုဘုန်းကြီးများတရားဟောနေတာနန္ဒီရာကတဲမပါဘူးမပါတော့ကြောက်တွေ့သိဖြစ်တယ်လူတိုင်းလူတိုင်းမနာနိုင်ဘူးဒီတရားမျိုးဟာမျိုးတွေကဘယ်စကုပ်ယုံနေကြတော့သိသဘောကြတာနန္ဒီရာဂတွေကများတာကိုဟိုမှာတော့လူတွေများတန်းစီနေလိုက်တာဘုန်းကြီးများသွားရင်လာရင်ကြည့်တော့ လူတွေတော်တော်ဒုက္ခရောက်ကြရတယ်လက်မရဖို့ရန်စီတန်းပြီးတော့များ နေရတယ်ဒါနန္ဒီရာကကခိုင်းတာဒုက္ခတွေရောက်အောင်လို့အဲတရားပွဲတွေမကြိုက်ဘူးအဲလူတွေကနန္ဒီရာကမှသဘောကျတယ်တရားအထုတ်ကြစို့ဆိုပြီးတရားအထုတ်ပါပြီတဲ့တရားထုတ်ပြန်တော့လဲတရားထဲမှာနန္ဒီရာကဝင်လာသေးတယ် သူကတတ္တိကောင်းတယ်တတ္တိကောင်းကြီးတရားလေးတော်တော်မှတ်ကောင်းလာပြီဆိုရင်သဘောကျနေတယ်သူလည်းနဏီရာကပဲအဲ့ဒီအမှတ်ကောင်းတာတော့အဲ့ဒီအမှတ်ကောင်းတာလေးသဘောကျနေလို့ရှိရင်ဒါလေးလက်ခံထားရင်လေတရားကမတက်ပြန်ဘူးသူကဒါကြောင့်ကမ္မတန်းဆရာတွေကပြောရတာနှစ်သက်သဘောကျနေလို့ရှိရင်တရားအထုတ်တဲ့ပုဂ္ဂိုလ်ကတော့အာရဝန္တာနဲ့ ကမ္မတန်းဇရာကို ပြောတယ်ကမ္မတန်းဇရာကအဲ့ဒါလေးမှတ်လိုက်အောင်ဆိုရင်သဘောမကျဘူးသူကဒါလေးကကောင်းနေတာကိုဘယ်နဲ့ဒါလေးမှတ်လိုက်အောင်ဆိုတော့ဒါလေးရှိလို့ကောင်းလာတဲ့ဥစ္စာ ကမ္မတန်းဇရာကမှတ်ပြရမယ်လို့ဘယ်နဲ့ကြောင့်ပြောပန်ပြောပြန်ပါလိမ့်မတုံးဆိုပြီးသဘောမကျဘူးအတူအပြင်တော့ဥဒိယပြညံနေတယ် ရောက်တဲ့အခါကျရင်တရားအထုတ်တဲ့ပုဂ္ဂိုလ်တွေကသိတဲ့ဘောကြဥရိယပြညာကြတော့တရားအထုတ်ပြီးသားယောဂီတွေလည်းဒီမှာတော့များပါတယ်အမတော်အသေးတဲ့ပုဂ္ဂိုလ်တွေလည်းပါတဲ့လောက်တော့ပါလိမ့်မယ်အဲ့ဒါတွေလည်းပဲမှန်းဆပြီးတော့ကြည်ကြပါလေဥရိယပြညာရောက်တဲ့အခါကျတော့ဘယ်လောက်ကောင်းသလဲဆိုတော့ကြောင်းကြပြပါရမဆက်ရဘူး အမတ်ကလေးတွေကသူ့ဟာသူဖြစ်နေတယ်။ဇာအဒုက္ခဇပုဂ္ဂိုလ်တွေကတော့အမတ်ဖြစ်အောင်တော်တော်ကြောင်းကြဆက်ရ။ဘောင်းနေဘိနေဆိုတာလေးငကုတောင်မှသူ့ဟာမလွယ်ဘူး။တချို့ဘေးကပုဂ္ဂိုလ်တွေကအယံကာရောပြောနေကြတယ်။ဟာဒီဘောင်းနေဘိနေဆိုတာလွယ်လွယ်ကူလေးသိနေတာလို့ပြောတယ်။သူ့မှအမတ်တို့ကြီးပဲ။တကယ်ဆိုတော့မလွယ်ဘူးအကဲ့ကြီး။ အဲဒီတဲ့ခက်တာပဲရှိနေမှာတော့အဲတက္ကနကတိယုံနဲ့ပြီးတာမှမဟုတ်ပဲစိတ်တိုင်းစိတ်တိုင်းသိနေရတာ အနာမရှိဘူးတောက်လျှောက်သိနေရတာအ ਨੇ ဆုံးတစ်စက္ကန့်ကိုတစ်ကြိမ်လောက်သိနေရတာ စိတ်ပဲမှမသွားရဘူးဒီလိုလုပ်နေရတာ မလွယ်ပါဘူးတဲ့လွယ်မလို့ထင်နေတာတဲ့အမှန်ကတော့သိသိကြကြအာမနာတံပြောမယ်ဆိုရင် မသွားတတ်သေးဘူးဆိုရင်ဘယ်သူတွေတုံးအဲ့ဒီတရားအမထုတ်သေးတဲ့ပုဂ္ဂိုလ်တွေသွားကိုမသွားတတ်သေးဘူးဘာဖြစ်လို့တုံးဆိုတော့သွားရင်သူကိုယ်သူသွားတာအတိမမတိပဲအဲ့တချို့ကကိုသွားတာ ကိုသိပါတယ်လို့ပြောတယ်ဘယ်ဟုတ်လိမ့်မှာတော့ကိုသွားတာကိုမသိဘူးအဲသွားတဲ့အခါဘာတွေစိတ်ကူးသွားနေသလဲကိုယ့်ကိုစဉ်းစားကြည့်ပေါ့ အယောင်ဝယ်ကိစ္စရှိတဲ့ပုဂ္ဂိုလ်ကလည်းအယောင်ဝယ်စိတ်ကူးပြီးသွားနေတာပဲယုံကိစ္စရှိတဲ့ပုဂ္ဂိုလ်ကလည်းယုံကိစ္စတွေစိတ်ကူးပြီးသွားနေတယ်မိတ်ဆွေနဲ့ဗာနဲ့တွေးဖို့ရစိတ်ကူးတဲ့ပုဂ္ဂိုလ်ကလည်းမိတ်ဆွေနဲ့တွေးဖို့ရပဲစိတ်ကူးနေတယ်ဘာပြောရမလဲဘာလုပ်ရမလဲစသဖြင့်အဲ့ဒီစိတ်ကူးတွေနဲ့သွားနေတာတက္ကတယံဂလုတ်တိုက်လိုက်မှသိတယ်။ဟွန်းငါဒီမှာဂလုတ်တိုက်သွားပြီ ဒီတော့မှကိုယ်စီပြန်ရောက်လာတယ်ဟိုအကျမ်းကိုသွားနေတယ်ကိုသွားနေတာကိုမသိဘူးအခုယောဂီပုဂ္ဂိုလ်တွေမှာတော့သွားမယ်ဆိုလို့ရှိရင်ခြေတော်ကြွတိုင်းလမ်းတိုင်းခြားတိုင်းအကုန်လုံးသိနေကြတာခြေတော်ကြွတာကစပြီးအဲခြေတော်ခြားသည့်တိုင်အောင်ကြွတယ်လမ်းတယ်ခြားတယ်ရွေတိုင်းရွေတိုင်းအကုန်သိရတယ် အဲဒီလိုအကုန်လုံးသိပြီးတော့သွားနေရင်တော့သွားတတ်ပြီလက်ကလေးကွေးလိုက်ပြန်လို့ရှင်လည်းကွေးတယ်ကွေးတယ်ရွေတိုင်းရွေတိုင်းအကုန်သိရမယ်အဲစားတဲ့ကမှာဆိုရင်လဲကိုမူရာတွေပြုတိုင်းအရတာတွေပေါ်တိုင်းအဲ့ဒါတွေအကုန်လုံးမှတ်နိုင်လို့ရှိရင်ဒါစားတတ်သွားပြီတဲ့သွားတတ်ပြီစားတတ်ပြီနေတဲ့ထိုင်တတ်ပြီလို့ဆိုရမယ်ဒီလိုမရှိမမှတ်ဘဲနဲ့ အလွတ်နေနေလို့ရှိရင်တော့ခုနကပြောတဲ့နန္ဒီရာဂတွေဝင်နေတာအဲ့ဓာတွေကမသွားတတ်မစားတတ်မနေတတ်မထိုင်တတ်တဲ့ကလေးများနဲ့တူတယ်တဲ့ဒီဥဒိယပြညံရောက်တဲ့ခါကာလကြတော့ကျောင်းကြပြပါရမဆက်ရပဲနဲ့အမကလေးတွေကသူ့ဟာသူသွားနေတယ်အယောင်လင်းတွေလဲပေါ်တတ်တယ် အံ့ဩစရာအမတန်ကောင်းတယ်အယောင်လွင့်နေများသိလင်းတာတချို့များသိလင်းတာအယောင်လင်းနေမီးမထွန်းပဲနဲ့လင်းနေသိနေရကြတာတဲ့ပီတိတွေတဲ့ကိုယ်ထဲမှာတဖြူဖြူပြင်းပြင်းတစိမ့်စိမ့်တညိမ့်ညိမ့်ဖြစ်နေတယ်ကိုယ်တွေများပေါ်ပါပြီးတော့ကောင်းကောင်းကောင်းကင်များကောင်းကင်များလွင့်နေတယ်လို့ပဲတဲ့တက်နေတယ်လို့ပဲ နေလို့ထိုင်လို့ကလည်းကောင်းပါပြီနဲ့အဲ့ဒါတွေတွေ့တာကိုဝမ်းမြောက်ဝမ်းသာဖြစ်စရာတွေဖြစ်ပြီးတော့ဝမ်းမြောက်ဝမ်းသာနေတာလည်းရှိတယ်ဒီလောက်ဝမ်းသာတာစိတ်ချမ်းသာတာကတော့ဘယ်တော့မှမတွေ့ဘူးဘူးလူလောကမှာအဲ့ဒါလောက်ချမ်းသာတာမတွေ့ဘူးဘူးအဲ့ဒါတွေတွေ့နေတယ်တဲ့အဲ့ဒါတွေတွေ့နေတာယောဂီပုဂ္ဂိုလ်ကသဘောကျသဘောကျတာပါလေဆိုတော့ နန္ဒီရာဂကဝင်လာတာဒါရလာပြီအဲ့ဒါအာယပါယနဲ့ပြောတယ်အချင်းချင်းလည်းပြောတာပဲကမ္မတန်ဆရာတွေကိုလည်းပြောတာပဲပြောတော့ပြောရမယ့်ဥစ္စာပါပဲပြောတဲ့အခါကျတော့ကမ္မတန်ဆရာကဘာပြောတုံးဆိုတော့ကမ္မတန်ဆရာလည်းသဘောကျပါတယ်ဒီလိုဟာတွေတွေးတာတွေးဖို့ရပါပဲအထုတ်ရတာပဲအဲသူ့လည်းတွေးခဲ့တဲ့ဥစ္စာတွေပေါ့ ဒါကြောင့်ကမ္မတန်းဆရာကပြောတာဒါပေမဲ့ဒါပေမဲ့ဒီရင်ရမှဆိုလို့ရှေ့မတိုးပဲနေမှဆိုလို့ကမ္မတန်းဆရာကဘာပြောပြန်တယ်လဲဆိုတော့အဲ့ဒါလေးတွေမှတ်လိုက်အောင်ဆိုတော့ယောဂီကသိတော်မကြနန္ဒီရာကကိုသဘောကျနေတယ်နန္ဒီရာက ဖြစ်နေတာလေးကို तू ကကြိုက်တယ်ဒါလေးမှတ်လိုက်လို့ပျောက်သွားမှ तू ကစိုးရင်နေတယ်တဲ့အကျိုးများဖွင့်လဲလျှောက်တယ် ဘယ်နဲ့ရောက်တယ်လဲဆိုတော့ဒီနေ့လောက်ဗျာဒါလေးနဲ့နေစမ်းပြရစီအောင်ဒီတိုင်းပဲနေကြပါသေးတယ်မမဘဲနဲ့ဒီလိုကိုသူ့ဥစားကောင်းပါတယ်နေလဲနေနေလဲကောင်းပါတယ်လို့အလိုက်တင်ပဲပြောရတယ်ကောင်းတော့ကောင်းပါတယ်ဒါပေမဲ့လို့မှတ်တော့လဲမှတ်ပါအောင်ဒါလေးကိုကောင်းတော့ကောင်းတာပဲမှတ်လဲမှတ်ပါအောင် ဒီကောင်းတဲ့အာယုန်တွေပေါ်နေတာသဘောကျပြီးလက်ခံနေတာကိစ္စတော့မရှိပါဘူးဒါပေမဲ့မှတ်တော့မှတ်ပါအောင်လို့အချက်တိုင်းချက်တိုင်းမှတ်လို့ဒါကိုပြောရတယ်တဲ့ဇေယျတွေကအဲဒီလိုရှုမှတ်သွားတော့အစဉ်တိုင်းတက်သွားမရောက်သွားတော့ဆိုတော့နောက်ဆုံးသင်္ကာရုပ္ပကဆိုတာရောက်သွားတယ်သင်္ကာရုပ္ပကဆိုတာအင်မတန်ကောင်းပါတယ်အရိယာမဏရောက်တော့မှာ မဲ့ဘုံမရောက်မရောက်မဲ့ဘုံရောက်တော့မှာအမတန်ကိုကောင်းနေအခုနကဥရိယပြညံမှာကောင်းတာတွေတဲ့အစာပေါင်းများစွာကောင်းနေသူကတိမ်မွေးပြီးတော့လည်းအမတန်ကောင်းနေအာယုံပေါ်လိုက်တီလိုက်ပြောင်းလိုက် အာယုံပေါ်လိုက်တီလိုက်ပြောင်းလိုက်အာယုံရောအတိရောပျောက်ပျောက်နေတာလေးတွေမစင်စားမကြံစီရပဲနဲ့ပြောင်းကြပြပါရမဆက်ရပဲနဲ့တတိပိတတိတတိပိတတိ အာယုံရောအတိရောအာယုံရောအတိရောပြောင်းလိုက်နေတဲ့အနိစ္စသဘောတွေဆိုတာအင်မတန်ရှင်းနေတယ်အဲ့ဒီကြတော့လေရှုမှတ်လို့ကောင်းပြီးနေတာကိုဒါရနှစ်သိပြီးတော့သဘောကျနေတယ်ခုနကလိုပဲကိုယ်ထဲမှာနေလို့တိုင်လို့ကောင်းပြီးပေါ့ပေါ့ပါပါလေးဖြစ်နေတာအင်မတန်ပဲထူးကြပါတယ်နှစ်သက်ဒါရနေတယ် နေတ္တတယနေတာဘေတိအောင်တုံးဆိုရင်ဗုဒ္ဓနာဂာမိနီဝိပဿနာဉာဏ်ဆိုတဲ့အရိယာမက်စီတက်တော်မလို့ပြေးလာသလိုအမတ်ကလေးတွေမြန်လာတာရှိတယ်အဲ့ဒီထိအောင်လိုက်တယ်တဲ့ကောတဘုထိအောင်လိုက်တယ်ဆိုတာပဲအဲ့ဒီထိအောင်ตายတတ်တယ်တဲ့အဲ့ဒီလိုตายတတ်တဲ့နန္ဒီရာဂဟာ ဝိပဿနာမရွတ်မှတ်တဲ့ပုဂ္ဂိုလ်တွေကတော့အကုန်လုံးလက်ခံတယ်အဲရွတ်မှတ်တဲ့ပုဂ္ဂိုလ်တွေကဝိပဿနာထဲမှာထူးထူးခြားခြားဖြစ်လာပြီဆိုလို့ရှိရင်နှစ်သက်သာရပြီးတော့လက်ခံတတ်တယ်ဒါငငယ်ကပေါင်းလာတဲ့မိတ်ဆွေနဲ့တူတယ်တဲ့သူကတတ်တာတဲ့ဒီတိုင်းနှစ်သက်သာယာနေလို့တရားကရှင်းမတက်လို့အရိယာမဉ္ဇဉ်ဘုံဉ္ဇဉ်မရောက်လို့ရှိရင် ဘဝတန်တရားတဲ့ဓက်ကဓက်ကဖြစ်ရမယ်ဖြစ်ရဖြစ်ရဘဝမှာအိုရနာရသိရမယ်ဒါကြောင့်မို့ဇတောအန္တရစရောဝတကောဥက္ကိတာတိခောတိဘိကဝေနန္ဒီရာကတေတန္တိဝဇနံလို့မြတ်စွာဘုရားအဲ့ဒီလိုဟောတာပါလေတဲ့ခုနကမွေလေးကောင်ကလိုက်ရန်သူကြီး၅ဦးကလိုက်ကိုမိတ်ဆွေအရင်ဖြစ်တဲ့မိညာရံဘက်ကလိုက် အဲ့ဒီရန်သူတွေကြောင့်ပြေးရတာဘေးရောက်တုံးဆိုတော့ရွာပြက်သုံးညကြောက်တွာရသုံးယောက်ကတဘုံရွာပြက်သုံးညလူတွေမနေနိုင်တဲ့ရွာပြက်ကုန်းတဲ့အိမ်တော့ရှိတယ်အိမ်စုပ်အိမ်ပဲလေးတွေတော့ရှိတယ်ဒါပေမဲ့လို့လူတွေမနေနိုင်ဘူးတဲ့ဒီရွာပြက်သုံးညကြောက်တွာရရောက်လာပြီတဲ့ရောက်လာတော့ဗာပြစ်တုံးရွာပြက်သုံးညကြောက်တွာရအဲ့ဒီရွာထဲမှာ မောမောပန်းပန်းနဲ့စားစရာတောက်စရာတွေလိုက်ရှာတယ်ဘာမှမရှိဘူးတဲ့လူမမနေပဲကိုအိုးရှိပေမဲ့အိုးတဲ့ရေရှိမလားကြည့်တော့ရေလည်းမရှိဘူးစားစရာရှိမလားကြည့်တော့ဘာမှစားစရာမရှိဘူးရွာပြက်တုံညလူလည်းမရှိဘူးသုံးဆောင်စရာလည်းမရှိတဲ့အသုံးမကျတဲ့ရွာဖြစ်နေတယ် ရွာပြက်ကုန်းကိုအဲ့ဒါရွာပြက်သုံးညဆိုတော့ဘာတော့၆တွာတာတဲ့နောက်မှဟောရမယ်ဒီကနေ့မဟောနိုင်သေးဘူးဒွါရ6ပါးပဲတဲ့မျက်စိတို့နားတို့နှာခေါင်းတို့ရှားတို့ကိုယ်တို့ပဂရိပုဂ္ဂိုလ်တွေမှာတော့ဒါကရွာပြက်မဟုတ်ဘူးအမတန်စီကားတဲ့ရွာကြီးမြို့ကြီးတိတ်ตายနေကြတာမျက်စိကလည်းตายရစရာနားကလည်းตายရစရာ ဒါပေမဲ့ယောဂီပုဂ္ဂိုလ်မှာတော့ရွာပြက်တုံညလိုပဲဘာမှအသုံးမကျဘူးဆိုတာအထင်လာအောင်ရွာပြက်သုံးညကြောက်တွာရဆိုရောက်ကတပုံလို့ဟောတော်မူခြင်းဖြစ်ပါလေတဲ့ရွာပြက်ကစားစရာ မရှိပေမဲ့သစ်ပင်ရိပ်မှာကဏတပြုတ်မောမောပန်းပန်းနဲ့နားလိုက်အောင်ပါပဲဆိုပြီးတော့နားနေတော့အကျိုးစည်းဝါကိုလိုလားတဲ့မိတ်ဆွေကလာပြောပြန်နေတဲ့ခုနကကိုစောနဲ့လို့ဆိုရမှာပေါ့လေ ဟေးမင်းဒီလိုနေလို့မဖြစ်သေးဘူးဒီရွာကိုဓမြကြီးကြောက်ရောက်ဝင်လာပြန်ပြီရွာတဲ့လူတွေတွေ့ရင်တတ်မလို့ပစ္စည်းရှိရင်လည်းယူမယ်လို့လာကြပြီဆိုတော့ထွက်ပြေးရတာကိုဒါကိုကြောက်အာယုံဟုသုံးစုံဓမြဝင်လာကြ၍ဓမြကြီးကြောက်ရောက်ဆိုတာဘာလဲဆိုတော့အာယုံ6ပါးပါပဲတဲ့မြင်ရတဲ့အစဉ်အာယုံကြားရတဲ့အတန်အာယုံ နံရတဲ့အနတ်အာယုံစားရတဲ့ယတအာယုံတွေးတိရတဲ့တွေးအတိအာယုံစိတ်ကူးစဉ်းစားကြံစည်ရတဲ့သဘောအာယုံဒီအာယုံ6ပါးဓမြကြီး6ယောက်အဲ့ဒါဓမြကြီးတွေတဲ့ပဂတိပုဂ္ဂိုလ်တွေအနေနဲ့တော့ဓမြတွေမဟုတ်ပါဘူးဒီဥစ္စာကလည်းမိတ်ဆွေတွေပဲဒီဥစ္စာသူတို့ရှိလို့ပဲဒီကာမအာယုံတွေမရှိလို့ရှိရင်နေလို့မကောင်းဘူး သူကတာယာစရာတွေမိတ်ဆွေကြီးတွေတရားဘက်ကနေကြည့်ရင်တော့ဓမြကြီးတွေပေါ့ဒီယူပါယုံဝင်လာရင်လည်းကုသိုလ်တရားတွေပြည့်တယ်ဝိပဿနာဘာဝနာတွေအကုန်လုံးပြည့်တယ်တတ္တယုံခန္ဓာယုံရတ္တယုံဘုဒ္ဓဘာယုံအကုန်လုံးဒီအာယုံ6ပါးတွေဒွါရ6ပါးကကြာရောက်ပြီးတော့ကုသိုလ်တရားတွေဖြစ်စည်းနေတာရုပ်စာတွေကနောက်မှဟောရမယ် ဒီကနေ့တော့မဟောနိုင်သေးပါဘူးနည်းနည်းပါးပါးပဲအရေးနမိတ်ကလေးသိအောင်နည်းနည်းပြောနေတာရွာပြည့်သုံးည၆ဒွါရသို့ရောက်ကတဘုံကြောင့်အာယုံဟုသုံးဆုံးဓမြဝင်လာကြ၍အဲဓမြတွေဝင်လာတော့ထွက်ပြေးရတယ်ပြေးတယ်ပြီးတော့ဩကလေးသွဲမြစ်ပြင်ကျဲဤ ရေပင်ကျဲကြီးရောက်သွားတယ်တဲ့ရေပင်ကျဲကြီးရောက်သွားတော့ကုဇေယပဲရှိတော့တယ်တဲ့တရားမသိခင်လေးမှာအဲပြောစရာလေးနည်းနည်းရှိပါတယ်မြတ်သောအဖြစ်ယောဂီတွေဟာကျူးကျူးဆာဆာနူးနူးကြကြနဲ့တရားအထုတ်တဲ့ယောဂီအများစုဖြစ်ပါတယ်ဒါပေမဲ့အ ਨੇ စုတချို့တလေကတော့အဲဓမ္မယုံမှာတရားထိုင်ခြင်းပုံမှန်လေး အကျိတ်မှန်လေးပေါ့လေဇီကံနဲ့ညီအောင်အဲလှုပ်ပေးကြဖို့ဘုန်းကြီးတို့ကအဲလဲတောင်းဆိုပါတယ်။နောက်စားတဲ့တောက်တဲ့ကံမှလည်းပဲအဲပါဇက်ကစားရင်နဲ့ကိုယ်နေရာမှာပြီးအောင် စားပြီးမှထတာကောင်းတယ်။လမ်းသွားရင်စားတာလူတွေတော့ကိစ္စမရှိဘူးပေါ့လေ။ယောဂီကြတော့ကြည့်လို့မသိတော့ဘူးလို့ဆိုရမှာပဲတဲ့။အဲတော့စားရင်စားတဲ့နေရာမှာပြီးအောင် အဲဇာပေါ့အဲနောက်ဟိုဟာဒီဟာကြည့်လို့ရှင်လည်းပဲအဲကြည့်ရင်လည်းကြည့်တာလေးမှတ်ရပါပဲတဲ့နော်အဲ့တော့စီကံလေးတွေလေးလေးစားစားလိုက်နာမှယောဂီများလိုချင်တဲ့တရားတွေရကြမှာဖြစ်ပါတယ်လို့အလုံးဆရာတော်တန်ဃာတော်အလုံးရဲ့ကိုစားအဲအဖွဲ့လူကြီးတွေရဲ့ကိုစားစောင့်ရှောက်ဒိမ့်သိမ့်တဲ့ပုဂ္ဂိုလ်ရဲ့ကိုစားဘုန်းကြီးကမေတ္တာရှိထားပြီးတော့အလုံးကို စည်းကမ်းလေးတွေညီအောင်လိုက်နာပေးကြဖို့တိုက်တွန်းရင်းနဲ့တရားဏီကုံချုပ်ပါတော့မယ်ဤကဲ့သို့မြတ်စွာဘုရားကိုရိုတိုင်ဟောကြားခဲ့သောအာတိဝိသောပမသုတ်တံတရားတော်မြတ်ကြီးကိုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားဖွင့်ပြဟောကြားခဲ့တဲ့နာယူမှတ်သားနေကြသော အကျွန်ုပ်တို့တရားဟောတရားနာ ပုဂ္ဂိုလ်တို့ဤလောကီယုံနံခန္ဓာအယနာတတရားတို့သည်၎င်း တလောကလုံးတကဘာလုံးမှာရှိတဲ့လူနတ်မြမတ္တဝါနန္ဒတို့ဤလောကီယုံနံခန္ဓာအာယနာဓာတ်တရားတို့သည်၎င်းဖြစ်ခြင်းပြည့်ခြင်းအိုခြင်းနာခြင်းသိခြင်းနှိပ်စက်တဲ့ဆင်းရဲအစစ်မှန်ဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာခန္ဓာဖြစ်အောင်တည်ထောင်ပေးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာ၁၀၈ပါးကသမှုတရားသစ္စာ ဣဒနာချုပ်ရငိညာဤရာဖြစ်တဲ့နိဗ္ဗာန်ချမ်းသာတရားတော်မြတ်ကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမကင်ရှိတံတတိပဋ္ဌမြတ်တရားနှင့်မြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝိယဝစ္စမြတ်သောသာသနာပြုမြတ်ကောင်းမှုတွေက မကသစ္စာလို့သစ္စာ၄ပါး လေးကျင်တိုင်တိုင်လေးကတိမြင်ကြပါသဖြင့်မဲ့ဝင်ဘိုးဝင်နိဗ္ဗာန်ဖြင့်ကတန်တီဒုက္ခဝိမု ക്തി ယတာကိုယ်စီကိုငါခံစားနိုင်ကြလို့မို့ဟိုမတောင်းကန်းအေးချမ်းသောနေမြေမှာပျော်မွေ့နိုင်ကြပါစေကုန်တည်းသာဓုသာဓုသာဓု